ရှင်လုကာခရစ်ခန်းကြီး7အငယ်1မှ4တန်ရောခါကိုတော်သည်တစုံတစ်ခုသောအရက်တွင်ဆုတောင်းတော်မူ၍ပြီးလျင်တပည့်တော်တယောက်ကသခင်ဆုတောင်းစီခြင်းဟာယောဟန်သည်မိမိတပည့်တို့အားနီးပေးတဲ့ကဲ့သို့ကျွန်ုပ်တို့အားနီးပေးတော်မူပါဟုလျှောက်တော်ကိုတော်ကတင်တို့သည်ဆုတောင်းလျင်မွဲဆူရမည်မှာကောင်းကင်ဘုံ၌ရှိတော်မူသောကျွန်ုပ်တို့ဖာ ကိုယ်တော်၏နာမတော်အားယုသည်လေးမြတ်ခြင်းရှိပါစေသောနိုင်ငံတော်တည်ထောင်ပါစေသောအလိုတော်သည်ကောင်းကင်ဘုံ၌ပြည့်စုံကဲ့သို့မြေကြီးပေါ်မှပြည့်စုံပါစေသောအသက်မွေးလောက်သောအစာကိုကျွန်ုပ်တို့အားနေ့ရက်အစဉ်တိုင်းပေးသနာတော်မူပါ အကျွန်ုပ်တို့ကိုပြစ်မှားသောသူရှိသမျှတို့၏အပြစ်ကိုအကျွန်ုပ်တို့သည်လွတ်သောကြောင့်ကျွန်ုပ်တို့၏အပြစ်များကိုလွတ်တော်မူပါ အပြစ်တွေးဆောင်ရာသို့မလိုက်မပါစေဘဲမကောင်းသော အမှုရာမှလည်းကယ်နှုတ်တော်မူပါဟုဆုတောင်းကြလော့ဟုမိန့်တော်မူ၏အငယ်9မှ73တဖန်မိန့်တော်မူသည်ကားတင်တို့တွင်ဇုံတယောက်သောသူ၌အဆွေခင်မွန်းရှိသည်ဖြစ်၍တန်ကောင်အချိန်တွင် ထိုအဆွေခင်မွန်း၏အိမ်သို့သွားပြေးလျင်အဆွေ အကျွန်ုပ်အဆွေခင်မွန်းတယောက်သည်ခရီးမှလာ၍အကျွန်ုပ်ထံသို့ရောက်ပါပြီ။ သူ့ကိုကျွေးเสียမရှိသောကြောင့်မုတ်သုံးလုံးချင်းနှင့်ပါဟုဆိုတော့အိမ်ရှင်ကလည်းငါ့ကိုမနှောက်ယှက်နှင့်တကားပိတ်လျက်ရှိ၏ငါသားသမီးတို့သည်ငါနှင့်အိပ်လျက်ရှိကြ၏ငါထ၍တင်အားမပေးနိုင်ဟုအိမ်သေးကပြန်ပြောသည့်အရာမှာငါဆိုဒီကအဆွေခင်မွန်းဖြစ်သည်ကို ထောက်၍မထမပေးတော်လဲအာမလျော့ဘဲတောင်း၍နေသောကြောင့်ထ၍လူချင်းသမျှကို ပေးလိမ့်မည် တဖန်ငါဆိုသည်ကားတောင်းကြလော့တောင်းလင်ရမည်ရှာကြလော့ရှာလင်တွေ့မည်တကားကိုခောက်ကြလော့ခောက်လင်ဖွင့်မည်တောင်းသောသူမည်ဒီကားရ၏ရှာသောသူလည်းတွေ့၏ခောက်သောသူအားလည်းတကားကိုဖွင့်၏တင်တို့တွင် အဖဖြစ်သောသူ၌သားသည်မုံကိုတောင်းလင်အဖသည်ကြောက်ကိုပေးမည်လောငါးကိုတောင်းလင်ငါးအစား၌ငွေကိုပေးမည်လောဥကိုတောင်းလင်ကင်းမိကောက်ကိုပေးမည်လော သင်တို့သည်အဆိုးဖြစ်လျက်ပင် ကိုယ်သားတို့အားကောင်းသောအရာကို ပေးတတ်လျှင်၊ထိုမျှမက ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည်ဆုတောင်းသောသူတို့အားသန့်ရှင်းသောဝိညာဉ်တော်ကို သာ၍ပေးတော်မူမည်မဟုတ်လောဟုမိန့်တော်မူ၏။တရံရောအခါစကားအသောနတ်ဆိုးကိုနှင်ထုတ်တော်မူ၍၊နတ်ဆိုးထွက်သည်နောက်အသောသူသည် စကားပြော၏ အစုအဝေးတို့သည်လည်းအံ့ဩကြ၏အချို့တို့ကဤသူသည်နတ်ဆိုးမင်းဘေလာဇေပုလကို အမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟု ဆိုကြ၏အချို့တို့သည်လည်းစုံစမ်းနှုတ်ဆက်ခြင်းကမိုးကောင်းကင်ကဖြစ်သောနမိတ်လက္ခဏာကို တောင်းကြ၏ထိုသူတို့၏စိတ်ကိုတည်တော်မူသည်ဖြစ်၍တိုင်းနိုင်ငံမြည်ဒီကမိမိနှင့်မတင့်မတင့်ကွဲပြားလျင်ပျက်စီးခြင်းသို့ရောက်လိမ့်မည်အိမ်မြည်ဒီက မိမိနှင့်မတင့်မတင့်ကွဲပြားလင်လဲလိမ့်မည်ငါသည်ဘေလဇေဗုလကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟုတင်တို့ဆိုသည့်အတိုင်းစာရန်သည်မိမိနှင့်မတင့်မတင့်ကွဲပြားလင်သူ၏နိုင်ငံသည်အဘယ်သို့တည်နိုင်မည်နည်းငါသည်ဘေလဇေဗုလကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင်တင်တို့၏သားတို့သည်အဘယ်သူကိုအမိပြု၍နှင်ထုတ်ကြသနည်းထိုကြောင့်သူတို့သည်တင်တို့အားတရားစီရင်သောသူဖြစ်ကြလိမ့်မည် ငါသည်ဘုရားသခင်၏လက်ညှိုးတော်အားဖြင့်နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျှင်၊အကယ်စင်စစ်သင်တို့၌ဘုရားသခင်၏နိုင်ငံတော်တည်ချိန်ရောက်လေပြီ။သူရဲသည်လက်နက်စုံနှင့်မိမိအိမ်ဦး၌စောင့်နေစဉ်အခါ၊သူ၏ဥစ္စာသည်လုံခြုံစွာရှိ၏။သူ့ထက်တတ်စွမ်းနိုင်သောသူသည်လာ၍သူ့ကိုအောင်ပြီးမှ၊သူကိုးစားသောလက်နက်စုံကိုသိမ်းယူ၍ဥစ္စာပရိကံများကိုခွဲဝေလိမ့်မည် ငါဘက်၌မနေသောသူသည်ငါရန်ဘက်ဖြစ်၏။ငါနှင့်အတူမစုမသိမ်းသောသူသည်ကျဲဖြန့်သောသူဖြစ်၏။24ညစ်ညူးသောနတ်သည်လူထဲကထွက်လျှင်၊ခြောက်ကပ်သောအရပ်တို့၌လည်၍ငြိမ်သက်ခြင်းကိုရှာတတ်၏။မတွေ့လျှင်ငါသည်ထွက်ခဲ့သော နေမြဲအိမ်သို့ပြန်ရဦးမည်ဟုဆို၍ရောက်သောအခါထိုအိမ်သည်သုတ်သင်ပြင်ဆင်လျက်ရှိသည်ကိုတွေ့သော် မိမိထက်သာ၍ညဉ့်ညူးသောနတ်ဆိုးခုနှစ်ယောက်ကို ခေါ်ပြီးလျင် ထိုလူထဲသို့ဝင်၍နေကြ၏ထိုလူ၏နောက်ပြစ်ဟန်သည် ရှေ့ပြစ်ဟန်ထက်သာ၍ဆိုးသည်ဟုမိန်တော်မူ၏ထိုသို့မိန်တော်မူစဉ်တွင် မိမတယောက်သည်လူအစုဝေးတဲကခေါ်၍ကိုရော့ကိုလွယ်သောဝမ်းနှင့်ဆို့တော်မူသောတားမြတ်သည်မင်္ဂလာရှိပါ၏ဟုလျှောက်လျင် ကိုရောကဘုရားသခင်နှုတ်ပတ်တရားတော်ကိုနာ၍ကျင့်ဆောင်တော်သူသည် မြတ်စွာသောမင်္ဂလာရှိသည်ဟုမိန့်တော်မူ၏။29လူအစုအဝေးတို့သည် ထူထပ်လျက်ရှိကြသောအခါ၊ကိုယ်တော်က၊ဤလူမျိုးသည်ဆိုးညစ်သောအမျိုးဖြစ်၏။နိမိတ်လက္ခဏာကိုတောင်းသည်မှာပရောဖက်ယောန၏နိမိတ်လက္ခဏာမှတပါးအဘယ်လက္ခဏာကိုမျှသူတို့အားမပြရာ။30ယောနသည်နိနေဝေမြို့သားတို့အားနိမိတ်လက္ခဏာဖြစ်သကဲ့သို့ လူသားသည်ဤလူမျိုးအားဖြစ်လိမ့်မည်တရားဆုံးဖြတ်တော်မူသောအခါတောင်ပြည်ကိုအစိုးရသောမိဖုရားသည်ဤလူမျိုးတစ်ဖက်၌ထ၍အရှုံးခံစေလက်တံအကြောင်းမူကားထိုမိဖုရားသည်ရှောလမုမင်းကြီး၏ပညာစကားကိုနားထောင်ခြင်းငှာမြေကြီးဆုံးမှလာ၏ဤအရ၌ကားရှောလမုထက်သာ၍ကြီးမြတ်သောသူရှိ၏တရားဆုံးဖြတ်တော်မူသောအခါနိနဝေမြို့သားတို့သည်ဤလူမျိုးတစ်ဖက်၌ထ၍ အရှုံးခံစေလက်တံအကြောင်းမူကားထိုသူတို့သည်ယောနဟောပြောသောစကားကြောင့်နောင်တရကြ၏ဤအရ၌ကယောနထက်သာ၍ကြီးမြတ်သောသူရှိ၏စီမီထွန်း၍ကွေရာ၌ဖုံးထားလိမ့်မည်ရှိတောင်းစလန်းအောက်၌လည်းထားလိမ့်မည်ရှိဝင်လာသောသူသည်အလင်းကိုရစေခြင်းဟံစီမီခုံအပေါ်မှာတင်ထားလိမ့်ရှိ၏ကိုဤစီမီကမျက်စိသည် ထိုကြောင့်မျက်စိကြည်လင်သောအခါတကိုယ်လုံးလင်းလိမ့်မည်မျက်စိမြင့်ရှက်သောအခါတကိုယ်လုံးမိုက်လိမ့်မည်ကိုယ်၌ရှိသော အလင်းကိုမှောင်မိုက်မဖြစ်စေခြင်းငှာတတိပြုလော့အင်္ဂါတစ်ခုမျှမမိုက်ဖဲတကိုယ်လုံးလင်းလင်းစီမိဤအယောင်နှင့်လင်းစေတကဲ့သို့လုံးလုံးလင်းလျက်ရှိလိမ့်မည်ဟုမိန်တော်မူ၏အငယ်39မှ44 ထိုသို့မိန့်တော်မူစဉ်တွင်ဖာရိရှဲတယောက်သည်အစာကိုသုံးဆောင်တော်မူစေခြင်းငှာကိုရော့ကို ခေါ်ပင့်လျင်သူ၏အိမ်သို့ကြွ၍စပွဲ၌လျှောင်းတော်မူ၏အစာကိုမစားမီစေးခြင်းကို ပြုတော်မူသည်ကို ထိုဖာရိရှဲသည်မြင်လျင်အံ့ဩလေ၏တခင်ဖျားကလည်းဖာရိရှဲဖြစ်သောတင်တို့သည် ဖလားလင်ပန်းကို အပြင်၌စေးကြောကြ၏အတွင်း၌ကလူယူခြင်းသိုးညစ်ခြင်းနှင့်ပြည့်လျက်ရှိ၏ လူမိုက်တို့၊အပြင်ကိုဖန်ဆင်းသောသူသည်အတွင်းကိုလည်းဖန်ဆင်းတော်မူသည်မဟုတ်လော။သာ၍ကောင်းသောနည်းမူကား၊တတ်နိုင်သမျှအတိုင်းဆင်းရဲသားတို့အားစွန့်ကြဲကြလော့။သို့ပြုလျှင်၊ခပ်သိမ်းသောအရာတို့သည်သင်တို့အားသန့်ရှင်းကြလိမ့်မည်။ဖာရိရှဲတို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ပင်စိမ်းရွက်၊လျူရွက်မျိုးမှစ၍မြက်ပင်အမျိုးမျိုးကိုဆယ်ဘို့တဘို့လှူကြသည်တွင်၊တရားသဖြင့်စီရင်ခြင်း ဘုရားသခင်ကိုချစ်ခြင်းအမှုကိုကားလှပ်၍ထားကြ၏အရင်ဆိုသောအရာတို့ကိုမလှပ်မထားနောက်ဆိုသောအရာတို့ကိုကျင့်ရမည်ပါရိရှဲတို့တင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားတရားစရ၌မြင့်မြတ်သောနေရာထိုင်ရာကို၎င်းဈေး၌ရိုသေစွာနှုတ်ဆက်ခြင်းကို၎င်းတစ်တက်ကြ၏တင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားမထင်ရှားသောတင်းကြိုင်းတွင်နှင့်တူကြ၏ ထိုတွင်ပေါ်မှသွာလာသောသူတို့သည်တင်ញိုင်တွင်ရှိမှန်းကိုမျှမတိကြဟုမိန်တော်မူ၏အငယ်55မှ58ကျမ်းကြတယောက်ကလည်းအရှင်ဖျား ထိုတို့ဆိုလျင်အကျွန်ုပ်တို့ကိုပင်ကဲ့ရဲ့အပြစ်တင်တော်မူ၏ဟုလျှောက်တော်ကျမ်းတတ်တို့တင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားထံခဲ့သောဝန်ကို သူတစ်ပါးအပေါ်မှာ တင်တတ်၏ကိုလက်ဖျားနှင့်မျှမတူကြ တင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားပရောဖက်တို့၏တင်းကြိုင်းများကိုတီလုပ်၍တင်တို့၏ဘိုးဘေးများသည် သူတို့ကိုတတ်ကြ၏အကယ်စင်စစ်တင်တို့သည်ဘိုးဘေးတို့၏အပြုမူကို လက်ခံကြ၏ဘိုးဘေးတို့သည်ပရောဖက်များကိုတတ်ကြပြီးတင်တို့မူကားတင်းကြိုင်းတို့ကိုတီလုပ်ကြ၏အငယ်59မှ51ထိုကြောင့်ဘုရားသခင်ညံစီရင်တော်မူသည်ကားပရောဖက် တမန်တော်တို့ကို သူတို့ရှိရာသို့ငါစေလွတ်မည်သူတို့သည်ထိုပရောဖက်တမန်တော်အချို့တို့ကိုညှင်းဆဲကြလိမ့်မည်အချို့တို့ကိုတတ်ကြလိမ့်မည်ထိုကြောင့်အာဘေလ၏အသွေးမှဆ၍ရစ်ပလင်နှင့်အိမ်တော်၏အကြား၌တတ်ခဲ့ပြီးသောဇာခရီ၏အသွေးတိုင်အောင်ကဘာဥမှဆ၍တွန်ပြီးသောပရောဖက်အပေါင်းတို့၏အသွေးကြောင့်ယခုဖြစ်သော လူတို့သည်စစ်ကြောခြင်းကိုခံရကြမည် ငါမှန်ဆိုသည်ကားယခုဖြစ်သော လူတို့သည် ထိုစစ်ကြောခြင်းကိုခံရကြမည်။52ကျမ်းတတ်တို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ပညာဖွင့်သောသော့ကိုသိမ်းထားကြပြီ။မိမိတို့လည်းမဝင်၊ဝင်လိုသောသူတို့ကိုလည်းဆီးတားကြသည်ဟု မိန့်တော်မူ၏။53ထိုသို့ပရိသတ်တို့အားမိန့်တော်မူစဉ်တွင် ကျမ်းပြုဆရာနှင့်ဖာရိရှဲတို့သည် ကိုတော်၌အပြစ်တင်ခွင့်ကိုရမည်အကြောင်းချောင်းမြောင်းလျက်စကားတို့ကိုဖန်ခြင်းငှာရှာကြံလျက်ကြက်ကြက်တိုက်တွန်း၍အရာရာတို့၌မေးစစ်ကြ၏